ဒီနေ့ကဥပဒိနိပတိလေးက10ပါးရှိကြတယ်က10ပါး6ပါးတော့ကုန်သွားပြီ။ဒီနေ့4ပါးတော့ဒီခေါ်ရအောင်။အဲဒီ10ပါးထဲမှာတိတိပစ္စတိသုခရဆိုတာ တရားထုတ်ရရှိတဲ့အကျိုးရလဒ်ပေါ့သို့တော့ထုတ်ထရောက်တဲ့အနေအထားမျိုးတော့မဟုတ်ပါဘူးကာမရတိရဲ့ကာမချမ်းသာတဲ့သဘောမြတ်စွာသာလွန်တဲ့ဓမ္မရတိဓမ္မဒုက္ခဓမ္မပိတိသရပ္ပရှိပါလေ။သံဃာအယုဘောမှာစိတ်အရောက်များပြီးတော့ နေကြလာစွာထိတွေ့ရတာဟာကောင်းတယ်လို့အချိန်ကြည့်ပြီးတော့စိတ်ဟိုဘက်မှာရင်းရံပြီးတော့ချောနေတာ။အဲဒီပြီးတော့အဲဒီအကောင်းရှိသေးတယ်ဆိုတာဒီလားလေတော့တော့ဟိုဘက်တိတ်ချော်ဖို့ဒီဘက်မှာဆွဲပြီးတော့တင်လိုက်တာလေဓမ္မလူဒါလည်းအတ္တသမပဏိတိတမျိုးပါပဲ။ မိမိရဲ့စိတ်ကိုကောင်းကိုအာယုံပေါ်မှာစိတ်လူရလွတ်ထားတဲ့ပမာဒတရားအနေထားနေပြီးတော့သူ့ရဲ့ကောင်းတဲ့ဓမ္မရတိလမ်းကြောင်းပေါ်မှာတင်ပို့လိုက်တဲ့ဓမ္မရတိတွေဖြစ်လာပြီဆိုလို့ရှိရင်အချိုးကျတာကြောင်ကုန်နဲ့ဆက်တဲ့အစိတ်နေစိတ်ကအချိုးမကျဘူးပါလို့ပြီးတော့ ဓမ္မနဲ့စက်တဲ့စိတ်အနေအားချိုးကြမှုတွေဖြစ်တော့တာဒါပေမဲ့လို့အဲ့ဒီပုံမှာကိုကတရားသူတရားမြတ်ပဲရပြီဆိုပြီးတော့ဗောလေအဲ့ဒါလိုသူခေမှတ်ပြီးတော့အဲ့ဒါလေးကိုတလွဲတချောတော့ပြန်လို့ရှိရင်လည်းဒါလည်းအတ္တသမဂတိကြီးမဟုတ်ကြဘူး ပြီးတော့အဲ့ဒါကိုပဲตายရပြီးတော့ဆွဲလန်းပြီးတော့ရှိကြိုးစားပြီးတော့အထုတ်ရမယ်ဆိုကြိုးစားအာမထုတ်တော့ဒီပုံပါပဲရေဝဲရေဝဲနဲ့ကိုဆွဲပြီးတော့ရှိမတယ်ပဲရှိရလို့ရှိနေဒါလည်းမကောင်းဘူးလားပြီးတော့အထုတ်လို့ရရှိတဲ့ဓမ္မရတိပုံပါလည်းပဲလမ်းလျှော်ဓမ္မလမ်းလျှော်မတော်ရအောင် ဆွဲလန်းမှုမရှိရအောင်ဒါလည်းပဲသိအရေးကြီးပါသေးတယ်။အဲဒါလေးလည်းဒီနေ့ဆက်လက်ပြီးတော့တင်ပြရှင်းရမှာပေါ့လေ။ဒီကလည်းပဲအကောင်းတော့အကောင်းလေးပါလားဒီဟာကြီးကတော့ပိဋိဖြစ်လာတဲ့အခါမှာစိတ်ထဲကိုယ်ထဲမှာသိနေခြင်းညင်းညင်းညင်းညင်းနေပါဘူး။ဟုတ်။ဒါကြီးဖြစ်လာတာပါ။ မတိမ့်တိတ်တရင်ရင်နဲ့ကောင်းနေတာပေါ့သူဘာပေါ်မှာဆိုင်ရတယ်လို့တန်းစီရတယ်လို့ပြောတယ်တော့နေတယ်။တမျိုးအရတာပါပဲသူကတော့ဒီတော့ကျန်လို့မရှိပူပန်မှုမရှိဒီကြည့်နဲ့အဲပတ်သက်ကြည့်နဲ့အေးချမ်းပြီးတော့ပါလေဒုက္ခဝင်လာပြီဆိုလို့ရှိရင်ဒုက္ခဆိုတာချမ်းသာပျော်ရွှင်တာပေါ့ အဲဒီခါကျလို့ရှိရင်အေးကနဲ့ဝင်နေရမလို့စိတ်ပြီးတော့ကောင်းနေရပါလိမ့်အေးချမ်းပြီးတော့စိတ်ပြီးတော့ကောင်းနေအကောင်းကြီးရောဒါလည်းပဲရှင်းတာပါလားဆက်ပိုင်းသုဝတ္တဉာဏ်ကြီးရောက်သွားရင်အရင်ကျတဲ့အခါရှိပြအာယုံအားလည်းသိနေမှုရှိတဲ့စိတ်ကလေးလည်းသိနေမှု တခါတခါလည်းအာယုံကမရှိရှိလေလို့ရှိရှိအာယုံလေးကိုတိမ်နေဝင်နေကြည့်ရတာအပြင်လည်းပဲစိတ်မရောက်သမဏကိုတိမ်ဝဲပြီးတော့စိတ်ဟာရှိရှိလေးစိတ်စိတ်ကျဲကျဲစိတ်နေတာအဲဒါကတော့ငြိမ်ပြီးတော့ကောင်းနေရောဟွငြိမ်ငြိမ်ငြိမ်နဲ့ကောင်းတာတမျိုးစိတ်စိတ်စိတ်စိတ်နဲ့ကောင်းတာတမျိုး ငြိမ်ပြီးတော့ကောင်းတာတစ်မျိုးပါလေ။အဲဒါကြီးကအကုန်လုံးတရားကောင်းကြီးပါပဲ။သို့တော့အဖြစ်ပြက်ကမကင်းသေးတော့လုံးဝအကောင်းကြီးတော့မဟုတ်သေးပါဘူး။သင်္ခါရငယ်တွေကမချွတ်သေးပါဘူးမလွတ်သေးပါဘူး။ကျောက်ကျိုးကျသင်္ခါရငယ်တွေကလွတ်ပြီးတော့အဖြစ်ပြက်ကြီးရပ်သွားတဲ့အကောင်းမျိုးဘဝတ္တခေါ်တဲ့ယုံနာဖြစ်စီကြီးကနေပြီးတော့ အပုဒ္ဒခေါ်ရယုဏအဖြစ်ရှင်ကြီးရပ်တော်တာပါလေ။ငြိမ်တော်တာ။အဲဒီအကောင်ကတော့ငြိမ်ကောင်းခေါ်ပါလေ။ငြိမ်တော်တာကလည်းကျုံနာတရားကြီး။ကျုံနာတရားကြီးငြိမ်တဲ့စီရောက်သွားတာနဲ့ဆရာဆိုင်ရာဖြစ်ပြီးသားကြီးလည်းပဲတခါတည်းနောက်ဖြစ်ပေါ်ခြင်းမရှိတော့ဘဲနဲ့ချုပ်ငြိမ်သွားတာပါပဲတော့။အဲဒါငြိမ်ကောင်းခေါ်ပါတယ်တော့။ငြိမ်ကောင်းမရောက်တဲ့များတော့ဘယ်လောက်ပဲတရားက စိတ်စိတ်အဲတင်းကြီးကြီးနဲ့ကောင်းတယ်ဆိုရင်ဟာလည်းပဲမဟုတ်လာသေးဘူးအေးပြီးတော့စိတ်စိတ်နဲ့ရှင်ပြောပြီးတော့ကောင်းတဲ့အကောင်းကလည်းပဲတကယ်အကောင်းဟုတ်သေးဘူးသက်တော့သက်တာလေးကတင်းလေးဝလေးမှတ်နေပြီးတော့ငြိမ်ပြီးကောင်းနေတော့လည်းတကယ်အကောင်းဟုတ်သေးဘူးတကယ်ကောင်းကတော့ငြိမ်ကောင်းရအောင်အထောက်အပံ့ပါပဲဒါကတော့အဆက်အားထုတ်လို့ရှိရင်ဝိပဿနာဉာဏ်အစဉ်အစဉ်အစဉ်အစဉ်ရှိပြီးတော့နောက်ဆုံးရင်းချက်ကြည့်တော့ပြီးတော့ ဖြစ်ပြမစွာအငြိမ့်တော်ကိုအရိယာမင်းကြောင့်ဖူဇန်တဲ့မျက်မှောက်ပြုတည်သွားတဲ့အခါငြိမ်းကောင်းအစဉ်ရသွားတော့တာပါပဲအဲဒီငြိမ်းကောင်းအစဉ်တချီတော့တွေ့လိုက်ရပြီဆိုလို့ရှိရင်သမဏကြောက်စရာကောင်းတဲ့အပယ်လေးပါးလည်းလွတ်သွားတယ်အပယ်လေးပါးနဲ့ဆက်တဲ့ကိရိတာကြီးဆွဲရတယ်လွတ်သွားတယ်ဒီဘဝနတ်ဘဝဖြစ်ရသည့်တောင်တော်မှာအများဆုံးခလိုဘပဲနေရတော့တယ်ခလိုဘဟိုပဲဆိုလို့ရှိရင် ဘဝစာသိချုပ်ရင်းမှုတွေရှိရတာပါပဲနော်အဲ့တော့ထူးကြပါလေနော်အဲ့ဒီအရှင်းကြီးသွားရပါပါနော်ချမ်းသာကြွရှင်မှုဆိုတာဟာစကလုံးကတူးနေပြီမလို့အခြေနဲ့အရှင်းရတာခြားနာပါတယ်နော်ပါဠိတွေတော့သုခခေါ်တော့သုခဆိုတာချမ်းသာခြင်းပျော်ရှင်နေပါလေနော် ဆန္ဒပြောရှင်အဲဒီဆန္ဒပြောရှင်ဟိုကတော့နှမျိုးရှိပါတယ်ဝိတိတသုခနဲ့အဝိတိတသုခတဏိသန္တိသုခဆိုတာဝိတိတသုခဆိုတာဖသပ္ပယဝေဒနာဆိုတာဘာလဲအာယုကောင်း၆ပါးနဲ့ဖြစ်ပြရကနေပြီးတော့ဖြစ်ပေါ်လာတဲ့ ခံစားမှုပေါ့ဆန္ဒမှုပျော်ရွှင်မှုစိတ်စိတ်ဉာဏ်ဝင်အာယုံလေးကြီးအတန်လေးဒါရွှေတဲ့အတန်လေးကြီးကျင့်ကြံတဲ့အနာလေးကြီးအရသာကောင်းလေးကြီးစိတ်တွေကောင်းတွေပေါ့စိတ်စိတ်အာယုံကောင်းလေးတွေရပြီဆိုလို့ရှိရင်အဲ့ဒါတွေနဲ့ထိတွေ့ရတဲ့အခါဒီလိုထိုင်လို့ကောင်းတယ်ဆန္ဒတွေပျော်ရွှင်တယ် အဲဒါဝိဒိတသုခလို့ခေါ်ရတဲ့အဲဒီဆိုတော့အများအစဉ်လူတွေကတော့အယုံကောင်းတဲ့ထိတွေ့မှဒီအပျော်မျိုးဒီချမ်းသာမျိုးရတယ်လို့ထင်မှတ်ကြပါလားအမှန်ကတော့အဲ့ဒီလိုအယုံကောင်းတဲ့မထိတွေ့ပဲနဲ့ချမ်းသာတမျိုးရှိပါတယ်ငြိမ်းချမ်းတဲ့ချမ်းသာပါတယ်အယုံကောင်း၆ပါးနဲ့မထိတွေ့အတွေ့ရပဲနဲ့ ငြိမ်းချမ်းနေတဲ့ချမ်းသာတဲ့အဲ့ဒါကိုအဝိဒိတသုခလို့ခေါ်ပါတယ်။တဏှာကတော့ကမောဟရင်းနဲ့လှုပ်ရှားခြင်းမရှိဘဲနဲ့ငြိမ်းအေးတဲ့ချမ်းသာပါတယ်။အဲ့ဒါအဝိဒိတသုခခေါ်တယ်ဆိုတော့အဲ့ဒီချမ်းသာမှတကယ်ချမ်းသာအဖြစ်ပါပဲဆိုတော့ခုတရားထုတ်နေကြတာဟာအဲ့ဒီအဖြစ်မရောက်သမျှတော့ကာမဂုဏ်အယုံနဲ့တွေ့တဲ့အခါချမ်းသာတာလည်းချမ်းသာတယ်ဒါလည်းဝိဒိတသုခပဲ။ တရားတွေအားထုတ်လို့ကိုယ်လိုပြိပတ်သတိသုခရရှိတာပဲဒါလည်းဝိရိယသုခထဲမှာပါပါတယ်ကွာတော့သို့တော့ထူတာကတော့ဒီပိုင်းရောက်လာပြီဆိုလို့ရှိရင်တကယ်အဝိဇ္ဇသုခသတိသုခရောက်ဖို့ရအတွက်တော့သိကြတော့တယ်အဲ့ဒါတော့ထူတယ်ကာမဂုဏ်အာယုချမ်းသာကတော့အဲ့ဒါတော့ဒီကတော့တကယ်ချမ်းသာတဲ့ဝေးပဲဒီဓမ္မချမ်းသာကတော့ အဲအဝိဒိတာသုခနဲ့နီးပါတယ်ဒါပဲထူပါတယ်ဗျ။တယုံကောင်းနဲ့ထိတွေ့တဲ့အခါမျိုးကတော့ကာမရတိကတော့ရှင်ရဲပါပဲ။ပြောရှင်ဟိုကတော့အခုလိုတရားထုတ်လို့ဓမ္မတိရလာတဲ့အခါမှာလည်းပဲတရားရည်အထုတ်လို့အတိဓမ္မတိညာနေဖြစ်လာတဲ့အခါမှာလည်းဓမ္မတိရတော့ရှင်ရဲပါပဲ။ သို့တော့ပါရတိပဲဖြစ်ဖြစ်ပေါ်လေတတိကျင်းနိုင်ပြီးတော့အတိမရှိတဲ့ပုဂ္ဂိုလ်များအခုတော့ဝေဒနာပစ္စယတဏ္ဍဆိုတာပါလေအဲဒီခံစားမှုကနေပြီးတော့တဏှာပဲကူးပြောင်းသွားတော့တာပဲအဲဒါကိုသာယာသမက်ခံစားတဲ့သဘောထက်ကတက်ကသာယာသမက်တဲ့ခံစားတဲ့သဘောပြင်းပြထန်တာသာယာသမက်နဲ့ဆွဲလန်းတဲ့သဘောနဲ့ ငါကခံစားတာပဲဆိုတဲ့အနေနဲ့ပါလေဥပါဒအရှင်ရှိရောက်သွားတယ်ပဲဝဲမှာတော့ဖြစ်ဖြစ်ရှိတဲ့ကိလေသာတရားတွေအကုသိုလ်တရားတွေဖြစ်သွားတော့ပါပဲဒါကမရှိလေမရှိလေရှိလေပဲဆိုတာပါလေအကောင်းကြီးခေါ်လဲပဲရှိမှရမယ်ဆိုရင်အသိစိတ်ကကျင်းလာတော့အဲ့ဒါလေးကိုတာယာပြီးတော့မရှိတော့ပြိတ္တာကြီးဝင်တော့တယ်ဝင်လာပြီးပြတ်တနာပါ အမြဲမပြတ်ပေါ်တိုင်းအာရုံကိုဆွဲမဲ့စွာရှိမှလို့အတီလေးတွေရှိလာပြီဆိုရင်ခုနနေ့တိအာရတာကြီးဆန္ဒပြောရှင်တာကြီးငြိမ်းအေးတာတွေပေါ့လေဒါလေးတွေပေါ့လေအဲ့ဒါလေးတွေသူဖြစ်တဲ့အတိုင်းရှိပြီးတော့ဒီပေါ်ပြီးတော့ကိုယ်ကြောက်သွားတာလေးအမှန်တိုင်းသိတည်သွားလို့ရှိရင် ရှုလျင်ရှုလျင်ရှုလျင်ရှင်ဆိုတော့ကိလေသာတွေရှင်တယ်။ကာယဟုလည်းဖြစ်တော့။တာယုဖြစ်တော့ဆွဲလမ်းလည်းဖြစ်တော့။ဒီတော့ဝေနာပြည့်စရာတတ်နာဆိုတဲ့နေရာမှာတတိလက်ကရှိတော့ဣတိနေတဲ့ယောဂီပုဂ္ဂိုလ်ဖို့တော့ဝေနာပြည့်စရာတတိပညာကြီးရောက်လာတော့တာပဲအဲ့ဒါနဲ့အစားထိုးလိုက်တာပဲအဲဒီကဟိုဘက်မှာဆိုလို့ရှိရင် ဥပါဒာနုအဲကာမဘဝသစတွေပေါ့လေအဲ့ဒါတွေပရိစ္ဆေဘုပ္ပအဲအလေရတော့လာတယ်ကွာအဲ့ဒါကြီးထူးကြတာပေါ့လေနော်အဲ့တော့မနေ့ကဓမ္မပတိတွေဖြစ်လာတဲ့အခါဒီကိနိအမှန်တည်းရှင်းတော့လို့ဒီလိုတရားရတာတွေထူးခြားခြားဖြစ်လာတော့ကိုယ်ရိကျုံကတော့ပတ္တတရားတွေသိဖြစ်လာတယ် ဝိပဿနာနဲ့ရှင်တွဲပြီးတော့ဖြစ်ပေါ်တဲ့စိတ်တွေဟာလည်းသူသူတရားကြီးကြည်လင်ပြီးတော့ခံယူချက်ပေါ်တယ်တတိပြည့်ဆုံးဖြတ်ချက်ချတဲ့သတ္တတရားလည်းပဲအလုံးကိုအကောင်းလာတတ်ပါတယ်ဆရာမလေးကပြောပြီးပါလိမ့်ဟုတ်အလုံးကြီးအကောင်းလာတယ်ဆိုလို့ရှိရင်တတိကလည်းပိုကောင်းလာတယ် ဆန္ဒလည်းရှိတော်ပြီးတော့တတိကိုကောင်းလာတယ်။ဒီအဲ့တတိရလည်းပဲပို့မှန်လာတယ်။တတိဆိုတာဝိရပါပဲ။ပက္ခဟခေါ်တယ်။ပက္ခဆိုတာရှိညုတ်ဟိုမြင့်တက်လာတဲ့ဝိရပဲဒီလိုဆိုရပါတယ်။မြင့်တက်လာတဲ့ဝိရအောက်ကိုကျမလို့ခုလကလည်းရမလို့အဲ့ဒါအဲ့ဝိရဥပဒနာနဲ့ရှင်တွဲတဲ့ဝိရိယဟာ ရော့ရော့ရဲရဲကြီးလူလည်းမနေဘူးပြင်းပြင်းပြင်းတယ်လည်းမဟုတ်ဘူးဆန္ဒတွေဆော့လို့ပြီးတော့အိုင်ဝမှာမကတ်တဲ့ဥဒိစ္စကိုပြန့်နေတဲ့ပြန့်နေတာလည်းမရှိဘူးရော့ရော့ရဲရဲပြင်းပြင်းပြင်းလည်းမဟုတ်ဆန္ဒဆော့လို့ပြီးတော့ပြလောင်ထက်တဲ့ပြန့်နေတဲ့သဘောမျိုးနဲ့ရှင်းသူပ္ပစီတဝိရိယတဲ့သူပ္ပစီတဝိရိယဆိုတာ တော်တော်ကိုပဲဒီခါလေးအရှိန်နဲ့တကယ်လည်းဝိရိယလို့ဆိုတာပါလေတော့အဲဒီဝိရိယကနောက်တစ်ဖြည်းဖြည်းကပရိပုံနာဝိရိယဖြစ်ဖို့ရှိတော့ပါတယ်ပြေဝါတဲ့ဝိရိယဖြစ်ဖို့ရာအတွက်အခြေအနေတော်တော်ကောင်းလာတယ်ဒီမှာသိက္ခာများကအဲဒီသူ့ရှိစုထားပါသူ့ပဲဒီတော်ဝိရိယတဲ့အောက်လည်းကြာမှာသွားခုလကလည်းရမလို့ပဲနဲ့ဒီရောရောရဲရဲ အဲကြံ့ကြံ့လွဲနဲ့မဟုတ်ဖဲနဲ့ပေါ့လေအရှိန်နဲ့သိရဝိရိယအဲဒီဝိရိယကိုလည်းဖြစ်လာတတ်ပါလားယောဂီကြီးပြောကြပါလေဟိုတော့ဆိုရင်ကိုယ်တိုင်အာယုကိုမမှီဖို့ရတဲ့အပေတပန်းကြောင်းရဆက်ရတယ်အခုကြောင်းရမဆက်ရဘဲနဲ့အလိုလိုပဲအာယုလေးတွေဆက်ကလေးဆက်ကလေးမိနေတယ်တော့အဲဝိရိယအရှိန်ကြီးကောင်းလာတဲ့သဘောပါပဲအဲဒါလည်းယောဂီရဲ့တာယာတတ်တယ်ပြောတာ သက္ကုဥပကိလေသာကဥပဋ္ဌာနဥပဋ္ဌာနဆိုတာပေါ်တိုင်းသောအာယုံမှာစပ်ပြီးတော့ဒီမပြတ်ဖြစ်နေတဲ့တတိပါတတိပဋ္ဌာနကပဋ္ဌာနဆိုရဲဒီကလုံးနဲ့ညီမျှပါတယ်တော့တတိပါပဲဝိပဿနာဉာဏ်နဲ့ရှင်တွဲတဲ့တတိဟာဒီခါမှာအဲ စုပဋ္ဌာနစုပဋ္ဌိတာလို့ခေါ်တယ်စုပဋ္ဌိတာဆိုတာကောင်းကောင်းကြီးပြည့်ပြည့်စုံစုံကြီးပါလေအဲဒီဘုမှာတည်ရလို့ဆိုရတယ်ကွာပြည့်စုံကြီးတည်ရဆိုလို့ရှိရင်စုပဋ္ဌိတိတာဆိုတာဒီဘုမှာစက်ဆိုင်နေတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်ကွာခိုင်ခိုင်ခက်ခက်ကြီးတယ်တော့ဒီခိုင်ရတယ်ဆိုလို့ရှိရင်ဒီထဲမှာစိုက်ထားတဲ့ တိုင်များလို့ကြောက်တိုင်များလို့ပါတယ်။ဒီလောက်ထိခိုင်ပါတယ်လို့ဆိုပါတယ်။မလှုပ်မဖြစ်ဖဲနဲ့ခါလေးခိုင်ပါနေပါ။ကိုကရှုခွင့်အာရုံရရေးကြောင်းကြီးကိုပေါ်လာတော့ဒီဟာလည်းအသာပြီးအသာလေးပါနေတယ်မှာ။မှတ်မိရတာမှတ်မိတာဖြစ်နေတယ်။ဆံကံမြမှာပြထားတာတော့လေတော့မှာကရုဘောက်က င်းလာတဲ့ငါးတွေကိုဂျိုင်းကအဆောက်ပြီးတော့အသာလေးကောက်ကောက်စားနေတယ်မတက်တော့တဲ့တိုင်းကောက်ကောက်စားနေတယ်ဒီလိုတော့ဥပမာပေးထားပါတယ်ကွာဘာဝအာယုကိုရှာဖွေရတာမျိုးမဟုတ်ခဲနဲ့သင်ပေါ်တဲ့အာယုတိုင်းခါရကောဓမ္မခိုင်ရင်ဆိုင်ရပါလိမ့်ဆွဲဆွဲညင်းရဲပါလိမ့်သူလူချာချာကြီးတတိယဖြစ်လာတော့တာပါပဲနှလုံးသွင်းဆင်ခြင်နေသမျှအာယုတွေဟာရှုခွင့်အာယုတွေဟာအာယုတွေဒီကိုပါလိမ့် တတိကအဲရုပ်တည်းသက်ဝင်သွားတာရုပ်တည်းရောက်သွားတာဆုတ်ဆဲဆုတ်ဆဲရုပ်ဝင်သွားတာအရှိန်ဟုန်ကလည်းပဲသူ့ဟာသူ့အလိုလိုကောင်းလာတာပါပဲနှလုံးသွင်းဆင်ခြင်ရဟာတွေဆိုတော့အကုန်လုံးပဲမှတ်မိတော့ရှိတော့သိသိနေရတာပါပဲကြည့်ကြည့်ထားတာတော့ဒီဘစကုအပင်ကြီးဉာဏ်သိရတဲ့ပုဂ္ဂိုလ်ဟာပရလောကတမန်လောကရှင်းနေတယ်လို့ပဲ ကျေဆိုပါတယ်ထုတ်တယ်တော့ထောက်ခံရမှာပါပဲတချို့ယောဂီတွေတတိကောက်လို့ဆိုရင်ဟိုငငယ်အကြောင်းအရာတွေပေါ့လေရိုးရိုးစိတ်နဲ့စဉ်းစားလို့မရဘူးလေလို့ဘလို့လို့ပဲတစ်ခါတည်းဖြစ်စဉ်လေးတွေဘောရုပ်ရှင်ကြတယ်လို့ပေါ့လေဒီမျက်မှောက်တွေ့နေရတယ်ရှင်းရှင်းပေါ်လာတယ်ရမှုတိုက်တဲ့ခံစားပုံလေးအဲ့ဒါကြီးပေါ်လာတာတွေပေါ့လေဟုတ် နောက်ဓမ္မလွန်ဘဝအကြောင်းအရာတွေပေါ့လေဒါတွေတော့ပါလာတော့ပေါ်လာတော့ပါလေတကယ်အကျဉ်းကြီးတရားတို့ကိုဆွဲလောက်ပါလို့သင်ဖတ်ဆရာကြီးပါပဲတမအဲ့လိုဖြစ်တတိကြီးကောင်းလာတယ်လို့ဆိုပါတယ်နောက်တစ်ခုကတော့ဥပိ္ပခာဥပိ္ပခာဆိုတာကဒိဋ္ဌိရသဘောပေါ့လေဟုတ်ညံ့ညက်တာတာလေးပေါ့လေစစ်တောက်တက်တာလေးပေါ့လေအလုံးနဲ့အဆက်ရတာလည်းမရှိဘူး ပတ်ဆိုင်မှုမရှိဆိုတာလည်းမဟုတ်ဘူး။ဒါကိုအားထုတ်လာလို့အရှင်ကပါပြီးတော့ပေါ့လေ။ဥပဒနာညာအရှင်တက်ကိုခက်တက်တယ်လေးသက်သက်တာလေးပေါ့လေ။ကြည့်နေတဲ့ဥပဒနာနဲ့ရှင်တွဲတဲ့သမျှဖို့ပေါ့လေ။အယုတ်တိပေါ်လာရင်ပေါ်လာရင်လည်းပဲလုံးဝရှင်ရမှုဒီအာယုအာယုယူမှုလည်းပဲကြာလောင်ထနေလာလည်းမရှိလာဘူးတော့။ တက်တော့တက်တာလေးပြည့်ရတယ်ဒီလိုဟာကိုဥပေက္ခလို့ခေါ်ပါတယ် equilibrium ခေါ်လား equilibrium equilibrium ဘယ်လိုမျိုးလဲဒီမှာဆိုတော့အဲဒီကိုင်းပါတယ်ကတော့အဲဒီကနီးကပ်ပါတယ်ဟုတ်ကြလောင်ခတ်ပြီးတော့ကြောက်ရရတဲ့သဘောကြီးရှိပြီးတော့တက်တော့တက်တာပြည့်ရစွာတည်တည်ပြီးတော့ပေါ်တိုင်းအာရုံပေါ့လေ တက်တော့တဲ့ပါလေးနှုတ်လေးစီနေလိုက်တဲ့သဘောပေါ့လေအဲ့ဒါလည်းသူဆက်ဆက်ပေါ်လာတတ်ပါတယ်ရှိရှိကတော့ရက်ကျစ်တဲ့ဥပမာနဲ့ပြထားပါတယ်အဲပြဖတ်ကိုချိန်ချိန်ပြီးတော့အလေးကျင့်လုပ်နေတဲ့ပုဂ္ဂိုလ်ဟာနောက်တော့အလေးကျင့်ကောင်းကောင်းကြီးရလာတဲ့အခါကျတော့ပြမှတ်ကိုအထူးကြောင်းရဆိုင်ပြီးတော့ အာမဆက်ရပဲနဲ့ပေါ့လေတက်တော့တက်တာလေးပေါ့လေမချင်ရဘူးနဲ့ပြည့်လိုက်လို့ရှိရင်ဒီညဟာဖောက်ဆွဲပြီးတော့သွားတယ်လို့ပေါ့လေတက်တော့တက်တာလေးရှိနေတယ်ရှိနေလို့ဆိုရလို့အာယုကြီးတော့စိတ်ကလေးစိတ်ကလေးရှုကလေးရှုကလေးပေါ့လေငြင်းငြင်းသားသားတက်တော့တက်တာလေးနဲ့ဒီခါလေးကိုဖြစ်တဲ့သဘောကိုဒါဥပ္ပခါလို့ဆိုရပါတယ်နော် လက်ချောက်သဘောပေါ့လေအလေးချိန်ကောင်းလို့လက်ချောက်သဘောတော့ဖြစ်လာတော့တာအလေးချိန်ကများလားအလေးချိန်ကကောင်းလားအလေးချိန်ကဖြည့်လာတော့ဘလိုလိုပဲတက်တော့တက်တာလေးပေါ့လေအချိန်သားကဖြစ်လာတဲ့အနေအထားပါပဲအနောက်တိုင်းဆိုစကားနဲ့လည်းကြိုက်ရပါတယ် practice make perfect ဆိုပါလိမ့်မယ်ပြည့်စုံတဲ့သဘောမျိုးပါတော့ အဲနောက်ဆုံးကတော့နိကန္တိနိကန္တိဆိုတာကဒီဥပဒနာဘုံမှာနှစ်သိမ့်သဘောပါပဲဒီတရားဘုံမှာသုံးဝိတလူလိုနဲ့ပေါ်လေးထည့်ရတယ်အမှားတော့သိမှုရဲ့သစ္စာပါပဲအလေးပฏิပတ်တ္တိစသည်ပါလေးဒီလိုအာတန်ခါဆင်းရတဲ့ဥပဒနာညာမှာပေါ်လေးမသိတာလေးပေါ်လေးသူက သိမ့်မွေ့တဲ့ညီတတ်တဲ့အရှင်ရာစီဖြစ်တဲ့တဏှာလေးကိုအဲ့တဏှာလေးဖြစ်တတ်ပါလေဆို။အဲ့နိကန်ဒီခေါ်တယ်ကတော့ဝဒနဝဒနပဂိတိတာကိုပါတဲ့အစေပါတဲ့မှာဆိုလို့ရှိရင်ခြေပိုင်းကတော့ကုသတရားနဲ့ရှင်တွဲတဲ့ဟာဒီမှာအကောင်းနေရောလေဒီမှာတော့မကောင်းတာကတော့ဒီပါပါပဲဒီတဏှာပါပဲ။ဒါကလည်းခြေပိုင်းကိုပါဟာကိုပါမှာ ဒီဘက်ရောက်လာပြီဆိုတော့ဒီဝိသေဘဂတိကဘက်ရောက်လာပြီဆိုတော့ယောဂီကဒီပေါ်လာတဲ့ဟာတွေကိုအထူးဆန်းလို့ပြီးတော့တာယာပြီးတော့နေလို့ရှိရင်ရှေ့မတက်တော့ဘူးဒါမလို့ဤကံဒီတမချင်းချင်းရဲ့ကိလေသာချင်းချင်းရဲ့အကြောင်းဆောင်လို့သူ့ကိုလည်းပဲဝိသေဘဂတိကလည်းထည့်ပြီးထားတယ်ရှင်းစစ်တော့သူကတော့ညီညာတဲ့သဘောမျိုးတော့မဟုတ်ပါဘူးညီညာတာကတော့ဤကံဒီဆိုရင်ညီညာတာပါ ဒီခါမှာဥပဒနာအဲမြတ်စွာဘုရားရဲ့အဆိုဝိနှစ်ခုကိုနားလည်ထားဖို့လိုပါတယ်ဘုရားမြတ်စွာရဲ့အဆိုမိန့်ကတော့ဒီမြတ်စိတ်ကိုအပြင်နဲ့ဖက်စီရဘူးတဲ့အတွင်းမှာလည်းပဲမရစီရဘူးတဲ့အဲဒီလိုပြုလုပ်နေတဲ့ပုဂ္ဂိုလ်ဟာတကယ်ချမ်းသာစိတ်ကိုတွေ့နိုင်တယ်လို့ ဒီလိုအမိတ်ဆိုထားပါတယ်အပြင်မထွက်ဆိုတာကကျော်ရတဲ့အာရုံလေးနဲ့ဆက်ပြီးတော့ဟောလေကိလေသာနဲ့လိုက်တာတော့ကိလေသာနဲ့စဉ်းစားတာကအပြင်ထွက်တယ်လို့ပြောပါတယ်ပါပဲပေါ်ပေါ်ပေါ်ရအောင်ပေါ်တဲ့မှာမိမိရရစုစုမြတ်ဖောက်ဖို့ကိလေသာတွေနဲ့ဘမဖဲနဲ့စိတ်ကူးတွေဝင်နေလို့ရှိရင်လောဘလေးစီစိတ်ကူးဝင်သွားလို့ရှိရင်လောဘဖြစ်သွားအဲ့ဒါအပြင်ထွက်တယ်ခေါ်တယ် မကျေနပ်စရာအာရုံတွေ့လို့မကျေနပ်မှုသောကတွေဖြစ်နေလာလို့ရှိရင်လည်းဒါလည်းဒေါသစိတ်ကိုရှင်းတဲ့ခေါ်တယ်။ကိုယ်တိုင်းအာရုံတဘာဝလက္ခဏာကိုသိအောင်မှတ်ဖို့ဆိုလို့ရှိရင်မောဟနဲ့တူရဖို့မှမတောင်းနေတာအကျဉ်းဆက်တဲ့ခေါ်တယ်ကွာ။အဲ့ဒီလိုမျိုးနဲ့စိတ်အကျိုးထွက်ကြရဘူးလေ။ဖြစ်ဆက်မှာကိုရှိသည့်အကျိုးမထွက်ဘူးတဲ့ဖြစ်ဆက်မှာရှိလို့ရှိရင်အကျိုးမထွက်ပါဘူးတဲ့။ ရှင်ရကြတဲ့လားသစ္စာရဲ့ရှိတဲ့ဒီတဲ့ကိုယ်ရဲ့ဆံရဲပေါ်လိတာစိတ်ကိုဆက်တော့ကိလေသာကိလေသာစိတ်ကိုဖြစ်တော့ကိုယ်ဆိုတာပေါ့။နောက်တရားပုဂ္ဂိုလ်တိတ်တိထားကိုပေါ့ပါလေဆရာထုတ်တဲ့ဆိုတာစိတ်ကစဉ်းစားကြနေတာကအဲ့ဒီအဆုံးအင်းနဲ့တော့မဆိုင်ဘူး။အဲ့လိုပြင်မထက်ရအောင်ရှိရနေတော့နောက်တော့စိတ်ဟာတစ်ဖြည်းဖြည်းတန့်ရှင်းလာတယ်။ ရုပ်နာပိဋကတိကအစအဖြစ်အဖြစ်ဉာဏ်လေးတွေဖြစ်လာတယ်အထူးသဖြင့်အခုလောကီယပြညာမဲလောက်ရောက်လာပြီဆိုလို့ရှိရင်ကာမရတိတဲ့ဆာကောင်းရဆိုတာတာတဲ့ဓမ္မရတိပေါ်လာပြီဆိုလို့ရှိရင်တော့ဟုတ်ကဲ့ဆွဲအားတာမရှိတော့တရားဆန့်တာလေးကိုကိုယ်စိတ်ဝင်စားလာတယ်ငါထူးခြားလာပြီသိနေရကြလာပြီဆိုတော့တွေ့ကြုံတရားအရာလေးကိုတရန်တတာနဲ့ မှနောက်ထိုင်နေလည်းပဲဒါမျိုးဖြစ်အောင်ဆိုပြီးတော့ပါလေပြောင်းမှန်းပြီးတော့အထုတ်တတ်တယ်အဲဒါဆွဲနေတယ်ရှိမှကောင်းတဲ့မှာကောင်းတဲ့ရတာလေးပေါ်လေဆွဲပြီးတော့နေရတာအထက်ရတယ်ခေါ်တယ်အတွင်းရတယ်ခေါ်တယ်ရှိမှကောင်းတဲ့တာယာဆွဲအထက်ရနေပြီတဲ့ပြီးသွားတဲ့ကမ္မကိုလာကြလေးရတာတာရရှိတော့ဒီမှာပဲအခိုလာမရလို့ရှိရင်ကြီးမတင်တယ်လို့ပေါ့လေ ခကြီးမဆုံးလို့လည်းဖြစ်တာပဲကမှာသတာယာပယ်ဖြတ်ကိုယ်တိုင်းမှမရတိုးတဲ့ဒီရဲ့မတာယာမိအောင်လည်းပဲကြိုပြီးတော့ဖတ်ရတယ်တကယ်လို့အကြောင်းအားဖြင့်သာယာဆွဲလိုက်လို့ရှိရင်လည်းပဲအတာယာဆွဲလိုက်ကိုကြောက်သွားတဲ့အဖြစ်တိတိကျကျစစ်စစ်ပြီးတော့မှတ်ရတယ်အဲဒီလုပ်လို့ရှိရင်သာယာပယ်ဖြတ်ပေါ်တိုင်းမှမရတိုးတဲ့ဒီမရတော့ဘူးလေခကြီးဆရာလေးကြီးခကြီးတွင်လာတော့လည်းဒီစပတ်တယ် ဆက်တော်သတိထားဖို့သိအရေးရှိပါတယ်ဖြစ်ဆက်မှာပဲရှိပြီလေအပြင်မထွက်ပြီဆိုတော့ဘုရားရဲ့ဩဝါဒအရာပေါ့လေပါပဲပေါ်ပေါ်ဘုရားအယုန်လေးကိုဆွေးနွေးစွာရှိပြီးတော့ကိလေသာစိတ်ကူမပေါ်ပြီပဲနဲ့အထုလိရှိရင်လားပထမဆုံးမြတ်စွာဘုရားအဆုံးအမပြီးသွားတဲ့ ဒီလောက်လည်းပဲအတ္တသမပတိရစိတ်ဟာအချိုးကျပိုးတည်လာတာပါပဲအာထုလို့တရားရတာလေးတွေ့လာပြီဆိုလို့ရှိရင်ရှိမှကောင်းတဲ့တာယာဆွဲထဲရနေပြီဆိုတာကောင်းတာလေးတွေ့လို့ရှိမှတာယာပြအောင်လည်းပဲဆွဲပြသွားမှလည်းပို့ပြီးတော့အချိုးကျလာတယ်တကယ်လို့တာယာမိလို့ရှိရင်ကြည်လွယ်ပြောက်လွယ်အောင်လို့ရှိမှပြီးတော့ပယ်လိုက်လို့ရှိရင်ပို့ပြီးတော့အချိုးကျသွားတယ်အဲ့ဒါကြီးအကုန်လုံးမိမိရဲ့စိတ်ကို ပြုပြင်ပေးလို့အတ္တသမသမီးကြီးအရာအချိုးကျအပိုးတည်တဲ့သဘောတဲ့။ဒီမှာကျမအဲ့ဒါလေးဆက်လက်ပြီးဟောဒီနေ့တော့ဒါလောက်ပဲပြောကြအောင်လို့။